ခန်းကြီး16အငယ်1မှ30လေဝိအမျိုးကိုဟတာဣဇဟာဤတာကောရာဒီရူဘင်အမျိုးအေလီယဘာဤတာဒါတန်နှင့်အပိယံပေလက်ဤတာအောနာတို့ကိုခေါ်ပြီးလျင်ပရိသတ်၌ကြော်စိုး၍ဂုံတရေရှိသောသူအစည်းအဝေး၌မင်းပြူသောသူဤဒေလံအမျိုးသား250နှင့်တကွာမောရှိကိုပုံကံ၍ မောရှေနှင့်အာယုန်တစ်ဖက်၌စုဝေးလျက်သင်တို့သည် အမှုတော်ကိုစောင့်လွန်၏ပရိသတ်ရှိသည်မြအပေါင်းတို့သည်တန်ရှင်းကြ၏သာရဖျားသည်သူတို့တွင်ရှိတော်မူ၏တို့ဖြစ်၍သင်တို့သည်သာရဖျား၏ပရိသတ်အပေါ်မှာအဘဲကြောင့်ကိုကိုကိုချီးမြှောက်ရသည်ဟုဆိုလေ၏ထိုစကားကို မောရှေကြားလျင်ပြတ်ဝတ်လျက်နေ၏တပံမောရှေက အဘယ်သူသည်ထာဝရဘုရား၏လူဖြစ်သည်ကို၎င်းအဘယ်သူတန်ရှင်းသည်ကို၎င်းအဘယ်သူကိုချင်းကပ်စေမည်ကို၎င်းနက်ပြန်နေ၌ထာဝရဘုရားပြတော်မူမည်ရွေးကောက်တော်မူသောသူကိုလည်းအနီးပါသို့ချင်းကပ်စေတော်မူမည်။အိုကောရနှင့် ကောရ၏အပေါင်းတင်ရှိသည်များတို့တင်တို့ပြုအပ်မည်အမှုဟုမူကားလင်ပန်းတို့ကိုယူ၍နက်ဖြန်နေ့ဒါရဖျားရှေ့တော်၌ မီးနှင့်လောဗန်ကိုတင်ကြလော့ထိုအခါသာရဖျားရွေးကောက်တော်မူသောသူသည်တန်ရှင်းသောသူဖြစ်စေ။အိုလေဝိသားတို့တင်တို့သည် အမှုတော်ကိုစောင့်လွန်းကြသည်ဟုဆိုလေ၏။တဖန်မောရှေကအိုလေဝိသားတို့နားထောင်ကြပါလော့။တင်တို့သည်သာရဖျား၏တဲတော်အမှုကို ဆောင်ရွက်၍ပရိသတ်ရှေ့မှရက်လျက် သူတို့အမှုကိုလည်းစောင့်စီမိအကြံရှိတော်မူသည်နှင့်ဤဒေလံအမျိုး၏ဖျားသခင်သည်တင်တို့ကို အနီးပါးသို့ခေါ်၍နေရာချခြင်းငှာဤဒေလံအမျိုးပရိသတ်နှင့်ခွဲထား၍တင့်ကို၎င်းတင့်ညီကိုလေဝိသားအပေါင်းတို့ကို၎င်းအနီးပါး၌နေရာချတော်မူသောကျေးဇူးတော်ကို မထီမဲ့မြင်ပြု၍ယေဘရဟိအရာကိုလည်းရှာကြသည်တကား အငယ်7မှ18ထိုကြောင့်တင်းနှင့်တင်းအပေါင်းတင်းရှိသမျှတို့သည်သာရဖျားတစ်ဖက်၌စုဝေးကြပြီတကားအာရုံကိုအပြစ်တင်၍မိတမ်းရမည်အကြောင်းသူသည်အဘယ်သို့သောသူဖြစ်သည်ဟုကောရန်အားဆိုပြီးမှအေလီယဘတာဒါတန်နှင့်အဘိယံတို့ကို ခေါ်ခြင်းကစေလွတ်လေ၏သူတို့ကလည်းငါတို့မလားတင်းသည်ဤတော၌ ငါတို့ကိုတတ်လို၍နို့နှင့်ပြားရည်စည်းသောပြည်မှဆောင်ခဲ့တော်လဲငါတို့အပေါ်၌လုံးလုံးမင်းမပြူရလင်စိတ်မပြေသေးသည်တကားထိုမှတပါနို့နှင့်ပြားရည်စည်းသောပြည်တို့ငါတို့ကိုမဆောင်လေယာများ စပြည့်ဥယျာဉ်များကိုမပေးဘဲဤလူတို့ဤမျက်စိကိုဖောက်ချင်သလိုငါတို့သည်တင့်ထန်သို့မလာဟု ပြန်ဆို၏မောရှိသည် အလွန်အမျက်ထွက်၍ ဤသူတို့ပူဇော်တကာကိုပမာဏပြုတော်မူပါနှင့်သူတို့ဥစ္စာမြဲတကောင်ကိုမျှအကျွန်ုပ်မသိမ့်ပါသူတို့တွင်တယောက်ကိုမျှမနှင်းဆဲပါဟုဒါဝရဖျားအားလျှောက်၍ကိုရအားလည်းအာယုန်နှင့်တင်အဆရှိသောတင်၏အပေါင်းတင်ရှိသည်များတို့သည်내ပြန်နှင့်ဒါဝရဖျားရှေ့တော်၌ရှိကြလော့လူအသီးသီးတို့သည်မိမိတို့လင်ပန်းများကိုယူ၍လောဘံကိုတင်ပြီးမှ င်နှင့်အာယုန်သည်လည်းမိမိတို့လင်မပါလျက်လူအပေါင်းတို့သည်လင်မ250တို့ကိုဒါရဖျားရှိတော်သို့ဆောင်ခဲ့ကြလော့ဟုဆိုသည့်အတိုင်းထိုသူအသီးသီးတို့သည်မိမိတို့လင်မများကိုယူ၍မိနှင့်လောပန်ကိုတင်ပြီးမှမောရှေအာယုန်နှင့်တူပရိသတ်စည်းဝေးရာတဲတကောင်ဝ၌ရက်နေကြ၏အငယ်19မှ35ကောရာသည်လည်းပရိသတ်စည်းဝေးရာတဲတော်တကားဝ၌ ပရိသတ်အပေါင်းတို့ကိုမောရှေနှင့်အာယုန်တစ်ဖက်၌စုဝေးစေပြီးမှဒါဝရဖျား၏ဘုံတော်သည်ပရိသတ်အပေါင်းတို့၌ထင်ရှားလေ၏ဒါဝရဖျားကလည်းဤပရိသတ်တို့နှင့်ခွာ၍တခြားစီနေလောငါသည်သူတို့ကို ချက်ချင်းဖျက်ဆီးမည်ဟု မောရှေနှင့်အာယုန်အားမိန့်တော်မူလျှင်သူတို့ကပြက်ဝတ်လျက်အိုဖျားသခင်ခတ်သိမ်းသောဒရဝတို့၏အသက်ဝိညာဉ်များကိုအစိုးရတော်မူသောဖျားသခင် လူတယောက်ပြစ်မှားသောအပြစ်ကြောင့်ပရိသတ်အပေါင်းတို့ကိုအမျက်ထွက်တော်မူမည်လောဟုလျှောက်ဆိုလေ၏ဒါဝရဘုရားကလည်းကောရဒါတန်အဘိရန်တို့၏တဲများကိုရှောင်၍နေစေခြင်းကပရိသတ်တို့အားဆင့်ဆိုလောဟု မောရှေအားမိန်တော်မူသည့်အတိုင်းမောရှေထ၍ဣတရလအမျိုးအသက်ကြီးသူတို့နှင့်တကွဒါတန်အဘိရန်နေရာသို့တွားပြီးမှဤလူဆိုးတို့၏နေရာတဲများကိုရှောင်၍ နေကြပါလောသူတို့၏ဥစ္စာတစုံတစ်ခုကိုမျှမထိကြပါနှင့်သို့မဟုတ်သူတို့နှင့်အတူ သူတို့အပြစ်ကြောင့်ပျက်စီးခြင်းသို့ရောက်ကြလိမ့်မည်ဟုပရိသတ်တို့အားဆင့်ဆိုလျင်လူများတို့သည်ကောရဒန်တန်အပိယံတဲပတ်ဝန်းကျင်၌မနေဘဲရှောင်လွှဲ၍တွားကြသဖြင့်ဒါတန်အပိယံသည်တာမယံခလေးများနှင့်တကွထွက်၍မိမိတို့တဲတကားဝ၌ရပ်နေကြ၏ မောရှေကလည်းဤအမှုအလုံးစုံတို့ကိုငါသည်အလိုလိုမပြုဒါဝရဖျားစေခိုင်းတော်မူ၍ငါပြုသည့်အကြောင်းကိုတင်တို့သည်အဘယ်သို့သိရမည်နည်းဟုမူကားခတ်သိမ်းသော လူတော်ဝါတို့ခံရသောတေခြင်းခတ်သိမ်းသော လူတော်ဝါတို့ခံရသော ဆုံးမခြင်းကိုသာဤလူတို့ခံရလျင်ဒါဝရဖျားသည်ငါကို စေလွတ်တော်မမူသို့မဟုတ်ဒါဝရဖျားသည်အသက်ဖန်ဆင်းတော်မူသည်ဖြင့်မြေကြီးကွဲပွင့်လျက် ဤလူတို့ကို၎င်း သူတို့နှင့်ဆိုင်သမျှကို၎င်းမျိုး၍သူတို့သည်အသက်ရှင်လျက်တေမင်းနိုင်ငံသို့ဆင်းသွားလျင်ဒါဝရဘုရား၌ပြစ်မှားကြောင်းကိုတင်တို့သည်တိနာလေရကြလိမ့်မည်ဟု ပြောဆိုပြီးသည့်အဆုံး၌သူတို့နင်းရမြေကြီးသည်ကွဲ၍မိမိကတွင်ကိုဖွင့်သည်ဖြင့်သူတို့နှင့်သူတို့အိမ်များကို၎င်းကောရနှင့်ဆိုင်သမျှသောသူတို့နှင့်သူတို့ဥစ္စာရှိသမျှကို၎င်းမျိုးလေ၏ ထိုသူတို့သည်ကိုယ်တိုင်မှစ၍ဆိုင်သမျှသောသူတို့နှင့်တကွအသက်ရှင်လျက်သေမင်းနိုင်ငံသို့ဆင်းသက်၍သူတို့အပေါ်မှာမြေစေ့ပြန်သဖြင့်၊သူတို့သည်ပရိသတ်မှပယ်ရှင်းခြင်းကိုခံရကြ၏။သူတို့အော်ဟစ်သံကိုပတ်ဝန်းကျင်၌ရှိသောဣသရေလအမျိုးသားတို့သည်ကြားလျှင်၊ငါတို့ကိုလည်းမြေမျိုကောင်းမျိုလိမ့်မည်ဟုစိုးရိမ်လျက်ပြေးကြ၏။နံ့သာပေါင်းကိုမီးရှို့၍ပူဇော်သောသူ 250တို့ကိုလည်းထာဝရဘုရားထံတော်ကမီးထွက်၍လောင်လေ၏အငယ်36မှ40ထာဝရဘုရားကလည်းထိုတန်ရှင်းသော လင်ပန်းတို့ကိုမီးလောင်ရတဲ့ကကောက်ယူ၍မီးကိုပြစ်ချပြီးမှကိုအသက်ကိုတေစေခြင်းဟံပြစ်မှားသော သူတို့၏လင်ပန်းတို့ဖြင့်ရစ်ပလင်ကို ဖုံးအုပ်เสียခြေဝါပြားတို့ကိုလှုပ်ရမည်အကြောင်းယေပရောဟိတ်အာယုန်ဤသားအေလဆာကိုဆင့်ဆိုလော့ ထာဝရဘုရားရှေ့တော်၌ပူဇော်သောကြောင့်ထိုလင်မန်းတို့သည်တန်ရှင်းသည်ဖြစ်၍ဣဒေလမျိုးသားတို့အားနမိတ်ဖြစ်ရကြမည်ဟုမောရှေအား မိန့်တော်မူသည့်အတိုင်းယေဘရဟိအေလဆာသည်မိလောင်ခြင်းကိုခံရသောသူတို့ပူဇော်သော လင်ပန်းများကိုယူ၍ရစ်ပလင်ကို ဖုံးအုပ်ဆရာကြေးဝါပြားတို့ကိုလှုပ်လေ၏ထိုသောအာယုံအမျိုးမဟုတ် အခြားတစ်ပါးသောအမျိုးသားသည်ထာဝရဘုရားရှေ့တော်၌ နံ့သာပေါင်းကိုမိရှို့၍ပူဇော်သောအဖျင်ကောရနှင့်သူ၏အပေါင်းတင်ကဲ့သို့မဖြစ်စေမိအကြောင်းဒါရဖျားသည်မောရှိအဖျင်မှားထားတော်မူသည့်တိုင်ထိုလင်မန်းတို့သည်ဣဒရေလမျိုးသားတို့အားတတိပေးရာနမိတ်ဖြစ်ရကြ၏အငယ်51မှ90နေပြန်နေ၌ဣဒရေလအမျိုးသားပရိသတ်အပေါင်းတို့ကသင်တို့သည်ဒါရဖျား၏လူတို့ကိုတတ်ကြပြီဟုဆိုလျက် မောရှေနှင့်အာရုန်တို့ကိုအပြစ်တင်၍မြည်တမ်းကြ၏။ပရိသတ်အပေါင်းတို့သည် မောရှေနှင့်အာရုန်တဘက်၌စုဝေးကြသောအခါ၊ပရိသတ်စည်းဝေးရာတဲတော်သို့မျှော်ကြည့်၍၊မိုဃ်းတိမ်သည်တဲတော်ကို လွှမ်းမိုး၍ထာဝရဘုရား၏ဘုန်းတော်သည်ထင်ရှားလေ၏။မောရှေနှင့်အာရုန်တို့သည်ပရိသတ်စည်းဝေးရာတဲတော်ရှေ့သို့ချဉ်းကပ်ကြ၏။ထာဝရဘုရားကလည်း၊ဤပရိသတ်တို့ကိုရှောင်၍နေကြလော့။ငါသည်သူတို့ကိုချက်ခြင်းဖျက်ဆီးမည်ဟု မောရှေအားမိန်တော်မူလျှင်သူတို့သည်ပြတ်ဝတ်လျက်နေကြ၏မောရှေကလည်းတင်သည်လင်မန်းကိုကန်၍ရစ်ပလင်ပေါ်ကမိကိုယူထည့်ပြီးလျှင် လောဘန်ကိုလည်းတင်လျက်ပရိသတ်ရှိရာအလင်းမြန်သွား၍အပြစ်ဖြေခြင်းကိုပြုလောဒါရဖျားထံတော်ကအမျက်တော်ထွက်၍ဘေးဥပရောက်လျက်ရှိပြီဟုအာယုံအားမှားထားသည့်တိုင်အာယုံသည်ယူ၍ပရိသတ်ထဲသို့ပြေးလေ၏ထိုအခါလူတို့၌ ဘေးဥပရောက်ဆရှိသည်ဖြစ်၍လောဘံကိုတင်သည်ဖြင့်လူများတို့အဖို့အပြစ်ဖြေခြင်းကိုပြု၏အသက်ရှင်သောသူတေသောသူစัจ जा မှရက်နေ၍ဘေးဥပငြိမ့်လေ၏ကောရအမှုကြောင့်တေသောသူတို့ကိုထား၍ထိုဘေးဥပဖြင့်တေသောလူအပေါင်းက14900ရှိသည်ထိုဘေးဥပငြိမ့်ပြီးမှအာယုန်သည်ပရိသတ်စည်းဝေးရာတဲတော်တကားဝမောရှေထံသို့ပြန်လာ၏